ခန်းကြီး15အငယ်1မှ6ထို့နောက်မှာဗျာဒိတ်တော်အဖျင်သာဝရဖျားဤနှုတ်ကပတ်တော်သည်အာပြန်သို့ ရောက်၍အချင်းအာပြန်မစိုးရိမ်နှင့်ငါသည်တင်းအကွယ်ကာဖြစ်၏တင်းအကျိုးသည်အလွန်ကြီးလာ၏ဟု မိန်တော်မူလျင်အာပြန်ကအရှင်သာရဖျား အကျွန်ုပ်သည်တားမရှိဘဲတွားရပါ၏ဤဓမ္မတက်မြို့သားအေလျာဇာသည်အကျွန်ုပ်၏အမွေခံဖြစ်ရပါ၏ သို့ဖြစ်၍အဘယ်ကျေးဇူးကို ပြုတော်မူပါမည်နည်းဟုလျှောက်ဆို၏။တဖန်အာပြန်ကအကျွန်ုပ်အားအမျိုးအနွယ်ကို ပေးတော်မမူပါ။အကျွန်ုပ်၏အိမ်၌ဖွာသောသူသည် အကျွန်ုပ်၏အမွေခံဖြစ်ရပါသည်တကားဟုလျှောက်ဆို၏။တဖန်သာရဖျား၏နှုတ်ကပတ်တော်ရောက်လာသည်ကားဤသူသည်တင်းအမွေခံမဖြစ်ရ။တင်းကိုယ်တည်းကထွက်သောသူသည်တင်းအမွေခံဖြစ်လိမ့်မည်ဟု မိန်တော်မူပြီးလျှင် အာပြန်ကိုပြင်သို့ ထုတ်ဆောင်တော်မူ၍၊မိုဃ်းကောင်းကင်ကို မျှော်ကြည့်လော့။ကြယ်များကို ရေတွက်နိုင်လျှင် ရေတွက်လော့။သင်၏အမျိုးအနွယ်သည်ထိုသို့ဖြစ်လိမ့်မည်ဟု မိန့်တော်မူ၏။အာပြန်သည်ထာဝရဘုရားကိုယုံကြည်သည်ဖြစ်၍၊သူ၏ယုံကြည်ခြင်းကိုဖြောင့်မတ်ခြင်းကဲ့သို့မှတ်တော်မူ၏။တဖန်ငါသည်ဤပြည်ကိုသင်အမွေခံစရာဘို့ တင့်အားပေးလိုသောငါခါလဒဲပြည်သားတို့နေသောဥရမြို့မှတင့်ကိုထုတ်ဆောင်သောသာဝရဖျားဖြစ်သည်ဟုမိန်တော်မူလျှင် အရှင်သာဝရဖျားဤပြည်ကိုအကျွန်ုပ်အမွေခံရမည်ကိုအဘယ်သို့တိရပါအန်ဤဟု မေးလျှောက်လေ၏သာဝရဖျားကလည်းသုံးနှစ်အသက်ရှိသော နွားမတကောင် သုံးနှစ်အသက်ရှိသောစိတ်မတကောင်သုံးနှစ်အသက်ရှိသောတိုးထီးတကောင် ချိုးတကောင်ခိုးတငယ်တကောင်တို့ကိုငါဖို့ယူလော့ဟုမိန်တော်မူသည့်အတိုင်းထိုတရိษံအပေါင်းတို့ကိုယူ၍တကောင်တကောင်ကိုထက်ဝက်စီခွဲပြီးလင် ခွဲသောအသားတို့ကိုတစ်ဖက်တစ်ချက်၌ထားလေ၏ငှက်ကောင်တို့ကို မခွဲငှက်ရဲတို့သည် အသေးကောင်တို့အပေါ်သို့ဆင်းလာသောအခါအာပြန်သည်နှင်လေ၏နေဝင်သောအခါအာပြန်သည်ကြီးသော အိတ်ချင်းဖြင့်အိပ်ပျော်လျက် ထူသောမောင်မိုင်းနှင့်တွေ့၍ထိတ်လန့်ခြင်းသို့ရောက်လေ၏ဒါဝရဘုရားကလည်းသင်အမျိုးအနွယ်သည် သူတပားပိုင်သောပြည်၌ဧည့်သည်ဖြစ်ကြသဖြင့်သူတပားတို့၌ကျွန်ခံခြင်းနှိပ်စက်ညှင်းဆဲခြင်းကို အနှစ်400ပတ်လုံးခံရကြလိမ့်မည်ကို အမှန်သိမှတ်လော သူတို့ကိုစေခိုင်းသော လူမျိုးကိုလည်းငါစီရင်မည်ထိုနောက်မှ သူတို့သည်များစွာသောဥစ္စာနှင့်ထွက်ကြလိမ့်မည် သင်သည်ဘိုးဘေးတို့ထံသို့ငြိမ်ဝပ်စွာသွားရလိမ့်မည်။အသက်ကြီးရင့်လျက်သင်္ဂြိုဟ်ခြင်းကိုခံရလိမ့်မည်။လူမျိုးလေးဆက်လွန်သောအခါ၊သူတို့သည်ဤပြည်သို့ ပြန်လာကြလိမ့်မည်။အာမောရိအမျိုးသားတို့၏ဒုစရိုက်အပြစ်သည်မစုံလင်သေးဟုအာဗြံအားမိန့်တော်မူ၏။တဖန်နေဝင်၍မိုက်သောအခါ၊ခွဲထားသော အသားအလယ်၌ မီးကိုထွက်သောမီးဖိုမီးထွန်းလင်းသောမီးခွက်သည်ထင်ရှားစွာရှောက်သွားလေ၏ထိုနေ့၌သာရဖျားသည်အာပြန်နှင့်ပရိညင်ပြုတော်မူလျက်အဂရုမြစ်မှဆ၍မြစ်ကြီးဒီဟုသောဥဖရမြစ်တိုင်အောင်ဤပြည်ကို၎င်းကေနီလူကေနဇီလူအာဒမောနီလူဟီတီလူဖေရဇီလူရေဖိန်လူအာမောရီလူခါနနီလူ ဂိရဂါရှိလူယေဗုသိလူတို့ကို၎င်း၊သင်၏အမျိုးအနွယ်အားငါအပ်ပေးပြီဟု မိန့်တော်မူ၏။